သာသနာတော်နှစ်2565နှစ်ကောဇာတက္ကရာ1383ခုနှစ်နောင်တကူလဆန်းရှိရ2022ခုနှစ်ဧပြီလရှိရဩဇာနေ့၌အွန်လိုင်းမှာဟောကြားအပ်သောစေအညစ်ကြေးများအပိုင်းနှစ်တရားဒေသနာတော် လူတွေရဲ့တဏ္ဍမှာဖြစ်ပေါ်နေတဲ့စိတ်ရဲ့အကြည်ကျဲတွေကိုသိအောင်ကြိုးစားကြရမှာဖြစ်တယ်စိတ်ရဲ့အညစ်အကြေးပေါင်းဒီတုတ်တံမှာ16မျိုးမြတ်စွာဘုရားရှင်းပြတယ်အဆုံးအပြင်8ဆုံးအမျိုးအစားအပြင်16မျိုးအတွဲလိုက်ဖော်ပြထားတယ် အဲ့ဒါမဲ့အဘိဇာဝိသမလောဘဆိုတာလဲစိတ်ရဲ့အညစ်အကြေးပဲဖြာပါဒဆိုတဲ့ဒေါသကလည်းစိတ်ရဲ့အညစ်အကြေးပဲနောက်တစ်ခါကောဓဆိုတာလဲဒေါသကိုပဲပြောတာပဲဘာဖြစ်လို့ဖြာပါဒနဲ့ကောဓနှစ်ခုခွဲပြောနေရတယ်လဲဆို ဖြစ်ပုံကြီးမတူလို့ခွဲပြောတာနော်လူတွေရဲ့တဏ္ဍမှာဖြစ်လာတဲ့အခါမှာ အခြေအနေတစ်ခုပျက်စီးစေတဲ့ရှုထောင့်ကနေကြည့်ရင်ပြပါရနော်ဒီစိတ်တိုးနေမှု အမျက်ထွက်နေမှုအမျက်ဆိုတာအဆင်မပြေတာတစ်ပင်နေမှာအမျက်ထွက်နေတယ်ဆိုလို့ရှိရင်အဆင်မပြေတဲ့အဖုအထစ်တွေပေါ့နော်အဖုအထစ်တွေလောကမှာဆိုအဖုအထစ်ကလည်းကြုံတတ်တယ် အဲ့ဒီအဖို့ထစ်တွေနဲ့ရှင်မပြေတဲ့အခါမှာထွက်တာဟုတ်အမျက်ထွက်တယ်လို့ခေါ်တာအဲ့ဒီကောတာဆိုတာအရာရာမှာစိတ်တိုးနေတတ်တာအဲ့တော့ဒေါသရဲ့ပုံရိပ်ဒေါသဖြစ်ပေါ်လာပုံနှမျိုးရှိလို့ဖြာပါရလို့လည်းပြောတယ်ကောတာလို့လည်းပြောတယ်အဲ့ဒါကိုပဲယင်းနဲ့နှလုံးထဲမှာဆွဲနေအောင်မှတ်ထားလို့ရှင်ဥပနာဟရညှိုးဖွဲ့တယ်ဆိုတော့ လောကလူသားတွေမှာအဖြစ်များတဲ့တရားတွေဖြစ်ပုံနဲ့ပတ်သက်ပြီးမြတ်စွာဘုရားဟောတာဖြစ်တာဟောတခါတခါကျတော့တမျိုးတည်းဟောရင်မပြည့်စုံတယ်လို့ဖြစ်တယ်ရှုတော့မျိုးစုံကနေဟောလိုက်တဲ့အခါကျတော့ပို့ပြီးတော့ပြည့်စုံတယ်လူသဘာဝနဲ့ပို့နိစ္စသွားတယ်ကောထဥပနာဟတဆုံဟောပြီးတော့မက္ခပလာတာခြေစုကန်းနဲ့ ခြေဆုတင်တယ်နော်ခြေဆုတင်တာကြတော့သူတို့ကောခြေဆုကမ်းတာခြေဆုတရားကိုအတိမမပြုတာကြတော့ဒါစိတ်ရဲ့အငြိကြေးတစ်ခုပဲပလတာကိုယ့်ရဲ့သားရင်သားရာကိုအတိမမပြုနိုင်ကိုယ်နဲ့တူတယ်လို့ပဲရှုဆတာဒါလည်းပဲအကုသိုလ်တစ်ခုပဲဒါတွေကိုအကုသိုလ်လို့တောင်ထင်ကြမှာမဟုတ်ဘူးတချို့ကြတော့ဒါတွေဟာဆိုးကျိုးကိုဖြစ်ပေါ်စေတတ်တဲ့အကုသိုလ်တရားတွေပဲ ရှင်စိတ်ရဲ့အညစ်အကြေးတွေပဲဒါတွေဒါတွေလည်းရှင်းပြရမယ်ဆိုတာအင်တမတတိထားစရာကောင်းတယ်ပေါ့သူတော်ကောင်းလို့ဆိုတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍမှာဒါတွေရှိနေသေးတယ်ဆိုရင်ဒါသူတော်ကောင်းအစ်စ်မဟုတ်နိုင်ဘူးနော်သူတော်ကောင်းလို့မခေါ်နိုင်သေးဘူးဘာဖြစ်လို့လဲဆိုစိတ်ရဲ့အညစ်အကြေးတွေသူ့ရင်ထဲမှာရှိနေတယ်သူလက်ခံထားတယ်အညစ်အကြေးမှမသိဘူးဥပမာအရာထဲမှာခြေဆုမတင်တတ်ဘူးခြေဆုကန်းတယ် သူများကျေးဇူးတရားကိုအတိမမပြုဘူးဆိုတော့ဒါစိတ်ရဲ့အညစ်အကြေးလို့မထင်ဘူးအကုသိုလ်လို့လည်းမထင်ကြဘူးမထင်ကြတဲ့အခါကျဖယ်ဖို့မကြိုးစားတော့ဘူးပေါ့နော်အပြစ်ကိုအပြစ်လို့မြင်မှ ရှင်းထုတ်နိုင်တာ哦အဲ့တော့အပြစ်ကိုအပြစ်လို့မမြင်ဘူးအကောင်းထင်နေတယ်နော်သူများကိုအတိမမပြုတ်နိုင်ဘူးငါနဲ့ဘာထူးလဲသမင်းစားကြည်ကြတာပဲဆိုတာမျိုးတွေချက်ဒါပလာတာဆိုတဲ့ အကုသိုလ်မှန်သိမသိချအောင်မသိတဲ့အခါကျတော့လူတွေမှာတိလို့ဟာဖြစ်ရုံဖြစ်စဉ်ဆိုပြီးလက်ခံထားကြတယ်လက်ခံထားသည့်အတွက်ကြောင့်ဖယ်ရှားဖို့မကြိုးစားဘူးမကြိုးစားတော့မဖြစ်နေဒါကိုအကြောင်းပြုပြီးတော့အကုသိုလ်မှုတွေဆက်ဖြစ်လာတယ်အကုသိုလ်တွေကိုလမ်းဖွင့်ပေးနာတယ်နော်အဲ့ဒီလမ်းဖွင့်ပေးလာတာပို့ပြီးတော့ကြီးကြီးကြီးကြီးသွားတာပေါ့သူရှိနေတော့အကုသိုလ်တွေ အဲ့တော့မက္ခတို့ပလာတာတို့ဒီအကြောင်းတွေမနေ့ကရှင်းပြပြီးပြီဒီကနေ့နောက်ထပ်ရှင်းပြဖို့ရာကတော့အတွဲလိုက်ဆိုရင်လေးနံပါတ်အတွဲကအိတ်တာနဲ့ပစ္စရိယဒီနှစ်ခုဟာလူတွေရဲ့တဏ္ဍာမှာအဖြစ်များတဲ့တရားတွေ အဲ့တော့ကိုယ်တဏ္ဍမှာဖြစ်ရင်ဘယ်လိုပုံစံနဲ့ဖြစ်တယ်လဲဆိုတာကိုသိအောင်ကြိုးစားရမယ်အိတ်တာရဲ့အတိဘယ်ကဘာလို့ဆိုပမာလို့ကတော့ညူစုခြင်းလို့ပြန်ရတယ်ညူစုတယ်ဆိုတော့ဘာမှမသိဘူးသိနိုင်ဘူးအိတ်တာရဲ့အတိဘယ်ကတော့ jealousy လို့ပြောရင်တော့ခေတ်လူတွေကတော်တော်သိသွားတယ် jealousy ဖြစ်တာအိတ်တာ အိတ်တာဆိုတဲ့အတိပ္ပယ်ကအပြစ်ပြောတာလို့ဆိုလိုတယ်အကောင်းမမြင်ဘူးအပြစ်ပြောတာလူတယောက်ကြီးပွားတိုးတက်နေလို့ရှိရင်အကောင်းမပြောနိုင်ဘူးအပြစ်ပဲမြင်တယ်နော်ကိုရှိမှဘယ်သူကဖြစ်တော်တယ်လို့ပြောရင်စိတ်ထဲကတက်ပြီးတော့မကြိုက်ချင်ဘူးအဲ့ဒါအိတ်သားရဲ့သဘောပဲအိတ်သားရဲ့သဘောတွေပဲ လူတယောက်ရဲ့ကောင်းစားတာကို မကြည့်နိုင်သူရဲ့စัจจิမဲ့ကတော့မုဋိတာမုဋိတာဆိုတာပြမစုတရားထဲမှာပါတယ်မုဋိတာ အာနေလို့ရှင်အိတ်တာဖြစ်လာအဲ့တော့အိတ်တာဆိုတာလူတိုင်းမှာ ဖြစ်တတ်တယ်အဲ့တော့ပမစကားနိစ္စတာတော့ပါတော့ကိုယ့်ရဲ့တာမနာလို့အဲ့ဒါနဲ့နိစ္စနော်ကိုယ့်ရဲ့တာမနာလို့ဆိုတာအဲ့ဒါအိတ်တာကိုပြောတာ ကိုယ့်ရဲ့သားရာကြလူစိတ်ကမနာလိုစိတ်ဖြစ်တယ်သားသမီးနဲ့မိဘတောင်ဖြစ်တတ်တယ်နော်သားသမီးကမိဘတဲ့တော်တယ်လို့ပြောခံရရင်တချို့မိဘတွေကမခံနိုင်တာလည်းရှိတယ်ကိုယ့်ရဲ့သားတယ်ဆိုတော့မကြိုက်ဘူးကိုယ့်ရဲ့သားရင်တိမပြုတ်တပည့်ကဆရာတဲ့သားတယ်လို့ပြောလို့ရှိရင်ဆရာမကြိုက်ဘူးသူ့ရဲ့သားတာမဖြစ်အောင်ကိုယ့်ရဲ့သားတာဆိုမဖြစ်ချင်ဖြစ်တာလက်မခံနိုင်ဘူး အဲ့ဒါအိတ်တာလို့ခေါ်တယ်တူတယောက်ကြီးပွားတိုးတက်နေတယ်အတိမမပြုတ်နိုင်ဘူးမနာလို့ဖြစ်တယ်အဲ့ဒါအိတ်တာတယ်မနာလို့ဆိုတာဘာပြောလဲအပြစ်ပြောတာအပြစ်ဖယ်ရှားတယ်အကောင်းမပြောနိုင်ဘူးဥပမာမဲ့လူတယောက်ဟာစီးပွားရေးတိုးတက်တာအာတက်မှာပေါ့ဒီလူကဘယ်လိုရလို့ပြောတော့တာပဲလေအပြစ်တစ်ခုပြောတော့တာ ဟောအတိမပြုတ်နိုင်ဘူးသူကအဲ့ဒါအိတ်တာလို့ခေါ်တယ်အဲ့ဒီအိတ်တာဟာလွန်ဆိုးတယ်ပေါ့ဒီအိတ်တာကိုလည်းမဖြစ်စေသင့်ဘူးပေါ့ကိုယ့်ရဲ့တဏ္ဍမှာသူကဖြစ်လို့ရှိရင်ဒေါသနဲ့တွဲဖြစ်တယ်သူနဲ့တွဲဖိုက်လာတာဒေါသပဲမခံကျင်တဲ့စိတ်တွေဖြစ်တာဒေါသတင်နေမှာသူတစ်ပါးကြီးပွားတာကိုမနာလို့မရှုစိတ်ဖြစ်လို့ရှိရင် အိတ်တာမစ္စရိယကြတော့ကိုကြီးပွားသလိုကိုအောင်မြင်ကြော်ကြသလိုသူတစ်ပါးကိုအောင်မြင်ကြော်ကြမှုမဖြစ်စေချင်တာမစ္စရိယအဲ့တော့အိတ်သားကသူများကောင်းစားတာကိုအပြစ်ပြောတာမစ္စရိယကကိုလိုမကောင်းစားစေချင်တာ တဘာဝချင်းကွဲတယ်သူကနော်ပြတော့အဖြစ်မစ္စရိယဆိုရင်နှမျောတယ်လို့ပဲလူတွေကသိနေကြတယ်နှမျောတယ်ဆိုရင်လောဘနဲ့ရှင်တာမဟုတ်ဘူးသူကဒေါသနဲ့ရှင်တာဒေါသနဲ့တွဲလာတာသူအဲ့တော့ဆိုပါစို့ကိုဟာတူတဲ့အနေနဲ့ခုခေတ်ဆိုလို့ရှိရင် top 1ဆိုတာဆို top 1ဖြစ်တယ် သို့မဟုတ်ချန်ပီယံဖြစ်လာတယ်နောက်တစ်ယောက်ကကိုယ့်ရဲ့နေရာကိုယူလာမယ်ဆိုရင် မခံနိုင်တာအဲ့ဒါပစ္စရိယလို့ခေါ်တယ်နော်ကိုယ့်ကိုကြော့တက်မှ မလို့လာဘူးအဲ့ဒါမစ္စရိယဆိုတာတော်ဆိုးတာနော်သူကနောက်ဆက်တွဲလိုက်လာတဲ့အကုသိုလ်တွေကလည်းဆိုးတယ်အဲ့တော့မြတ်စွာဘုရားဟောတာဒီအိတ်တာဆိုတဲ့သူများကြီးပွားတာကိုမနာလို့တဲ့စိတ်ပုတ်စိတ်ယုတ် ကိုလိုမကြီးပွားစေခြင်းနဲ့မစ္စရိယဆိုတဲ့စိတ်ပုတ်စိတ်ယုတ်တွေဟာမကောင်းတဲ့အလားအလာတွေကိုဖြစ်ပေါ်စေတယ်မကောင်းတဲ့အလားအလာတွေကိုဖြစ်ပေါ်စေတယ်လို့အဲ့ဒါကြပိုလို့ပဲအပြစ်ချီသွားတယ်သူကပြဖျားခံလိုက်တာကြောက်ကြပါလိမ့်မယ်ကဘာမှလေတခါဟိုအကစားရိမှာရှင်ပြိုင်လာတဲ့အခါမှာကိုယ့်ရဲ့ တာတဲ့လူပေါ်တော့မယ်ကိုကကဘာချန်ပီယံဆိုတာဖြစ်နေတယ်ကိုရဲ့တာမဲ့လူပေါ်လာလို့ရှိရင်မခံနိုင်တာမခံနိုင်တော့ဘာလို့တော့တခါတော့ကအမေရိကမှာလို့ထင်တယ်စကိတ်စီပြိုင်ပွဲချန်ပီယံအမျိုးသမီးနောက်ထပ်ရှင်းပြိုင်မဲ့အားလည်းအမျိုးသမီးပဲ နောက်ရှင်ပြိုင်မဲ့ပုဂ္ဂိုလ်ကအလားလာကောင်းလာတယ်အဲ့တော့လက်ရှိချန်ပီယံအပြုတ်သမီးကအဲ့တော့မခံနိုင်ဘူးသူ့ရဲ့ချန်ပီယံကိုလူယူမဆိုတာသူမခံနိုင်ဘူးကိုလူမဖြစ်စေချင်တော့ဘာလို့တော့လူမိုက်တွေငားပြီးတော့ပတ်စံပေးပြီးခြေတော့ကိုရိုက်ချိုးတယ်ပွဲမတိုင်ခင်ခြေတော့ကျိုးသွားတော့ရှင်ပြိုင်မှုမလုံးနိုင်တော့ဘူးပေါ့ ဒါတွေကအာကစားလောကမှာလည်းပဲအများကြီးပဲဘောလုံးဆိုလည်းအဲ့ဒါမျိုးတွေရှိတယ်။ဘာတွေပြောကြတယ်တော့မသိအောင်လူတွေကခောက်ဆွဲစားတာတို့ဘာလို့လဲပြောကြတယ်လေ။အဲ့ဒီလိုဟာတွေပေါ့။အဲ့တော့လောကမှာရှင်ပြိုင်လာလို့ရှိရင်ကိုယ့်ရဲ့ကိုယ်နဲ့ပခုံးချင်းရှင်းလာမှာကိုမကြိုက်တာကြတော့အဲ့ဒါအိတ်တာမဟုတ်မစ္စရိယလို့ခေါ်တယ်။မစ္စရိယလို့ကိုတယောက်တည်းကိုပဲအထင်ကြီးစေခြင်းနဲ့ ကိုတယောက်တည်းပဲကြော်ကြားခြင်းနဲ့ကိုလူသူများကြော်ကြားလာမှာမခံနိုင်တာမရှုစိမ်ဖြစ်တာမစ္စရိယလို့ခေါ်တယ်။ဒါအောင်မစ္စရိယက၅မျိုးတောင်ရှိတယ်။အဆောင်နေစရာနဲ့ပတ်သက်တဲ့မစ္စရိယကိုအာဝတ္တမစ္စရိယလို့ခေါ်တယ်။အာဝတ္တမစ္စရိယဆိုတာကိုနေတဲ့နေရာကိုသူတို့ကမနေစေချင်တာ။ တခြားအကြောင်းကြောင့်မဟုတ်ဘူးတက်တက်ဟိုကိုရထားတဲ့အခြေအနေမျိုးသူများမရစေချင်တဲ့သဘောအကြောင်းတစ်ခုကြောင့်ဒီလူကရှံဖြစ်တတ်တယ်အယက်သေးစားတောက်စားရတယ်ဒီလူကအချက်မကောင်းဘူးအမကောင်းလို့ကိုယ်စီမှာမလာစေချင်တာအဲ့တော့တစ်ခုတစ်မျိုးအဲ့ဒါမစ္စရိယမဟုတ်ဘူးဟိုမစ္စရိယဆိုတာဘာအကြောင်းပြချက်မှမရှိဘဲနဲ့ ကိုရထားတဲ့အခွင့်အရေးမျိုးကိုသူများမရစေချင်တဲ့မစ္စရိယမျိုးကိုခေါ်တယ်။နော်။တော့ဒီမစ္စရိယတွေကအမှန်တမ်းဆိုးတယ်။ကုလမစ္စရိယဆိုတာကိုနဲ့ယဉ်နှီးတဲ့ပုဂ္ဂိုလ်တွေသူများနဲ့ယဉ်နှီးမှဆိုးတယ်။ကိုမိတ်ဆွေသူများမိတ်ဆွေဖြစ်မှဆိုးတယ်။ဒါကုလမစ္စရိယ။လာဘမစ္စရိယကိုရတဲ့အခွင့်အရေးမျိုးတွေသူများရမှဆိုးတယ်။လာဘမစ္စရိယ။ကိုကိုချီးမွမ်းတဲ့ ခုံတဲ့ကြော်စောမှုမျိုးတွေကို သူများချီးမွမ်းမှမလိုလားတာဝဏမစ္စရိယတနည်းအားဖြင့်ကိုလှတယ်လို့သူများမလှစေချင်တာဝဏမစ္စရိယဓမ္မမစ္စရိယဆိုတာကိုတက်သိထားတဲ့အတတ်ပညာကိုရှုဝက်တယ်အဲ့တော့မြန်မာနိုင်ငံမှာဒီဒီမစ္စရိယချောင်းမို့လို့ပဲတိုင်းရင်းစေးရဲ့ အစွမ်းထက်မှုတွေဟာတချို့ကယော့ပါသွားတယ်။ဘာလို့လဲဆိုဆေးဖို့ဆက်တဲ့အခါမှာတိုင်းရင်းဆေးနည်းတွေမှာဆေးဖို့ဆက်တဲ့အခါမှာ Harvey medicine ဆိုတော့အမေရိအမျိုးအစားတွေအများကြီးပါတယ်။နော်ဆယ်ဒီဆယ်မျိုး12မျိုး15မျိုးမျိုးပေါင်းအများကြီးပါတယ်။အဲ့ဒီမျိုးကြီးမျိုးတွေအများကြီးပါတဲ့ထဲမှာ အဓိကအမျိုးကိုရှုပ်ဝဲထားတာဘယ်သူမှမသိစေဘူးနော်အဲ့ဒါလို့တစ်ခုတစ်ခုရှုပ်ဝဲထားလိုက်တဲ့အခါဆေးရအမေမဆုံးသည့်အတွက်ကြောင့်အစမ်းထမှုမရှိတော့ရော့သွားတယ်ပေါ့အဲ့ဒါမျိုးတွေကလည်းဗမာပြည်မှာတကယ်လည်းဖြစ်ခဲ့တာဖြစ်တာတရှိဆေးအမေကိုဖျောက်ထားတယ်အဲ့ဒါလည်းမစ္စရိယတဲ့ပါတာပဲ ပညာနဲ့ပတ်သက်လာလို့ရှိရင်လေလောကဆရာတွေဟာ အာစရိယမုဋ္ဌိဆိုရှိတယ်အာစရိယဆရာဆရာမုဋ္ဌိကလက်သီးဆုပ်ဆရာကသူ့လက်သီးထဲမှာဖွက်ထားတယ်တပည့်ကိုပညာအကုန်မပေးဘူးပညာအကုန်ပေးလိုက်လို့ရှိရင် တပည့်ကသူ့ပေါ်မှာလွှမ်းသွားနိုင်အဲကြောင့်အကုန်မပေးဘူးဒါလည်းမဖြစ်ဘူးတော့မဟုတ်ဖြစ်တတ်တယ်ဖះလောင်ဂௌတိလ ဆောင်းသမားဟာသူ့ပညာတွေကိုသူ့တပည့်ကိုအကုန်ပေးလိုက်တာမူတိလဆိုတဲ့ဆောင်းတပည့်ကိုအကုန်ပေးတာအကုန်ပေးလိုက်တော့ဆရာကို ပြိုင်ပြီးတော့သူကစိန်ခေါ်တယ်ဒါ950ဇာတ်ထဲမှာခုတ်တိလဇာတ်ဆိုရှိတယ်ဆရာကိုစိန်ခေါ်တယ်အဲ့လိုကျေးဇူးကနဲ့လူကလည်းရှိတယ်ဒါကြောင့်မို့ဆရာတွေကတပည့်ကိုပညာအကုန်မပေးကြဘူးကိုယ်ပြိုင်လာမှစိုးသည့် ဆိုတာလည်းတစ်ခုပေါ့နော်ဒါပေမဲ့ဖះလောင်းနေကြတော့ပညာကိုအကုန်ပေးလိုက်တယ်ပေးလိုက်သည့်အတွက်ကြောင့်သူ့ကိုရှင်ပြိုင်လာတာကြုံရဘူးတဲ့ပေါ့နော်မြတ်စွာဘုရားကိုယ်တိုင်ကိုယ်ကရှန္ဒနာကိုပြိဋိဘံဆိုင်ကနေမှဟောထားတယ်ငါဟာတရားဓမ္မနဲ့ပတ်သက်ပြီးတော့လက်သီးစုပ်ထဲမှာပွက်ထားတာမရှိဘူးနမေအာစရိယမတ်မုဋ္ဌိအဋ္ဌိတမေသူတရားဓမ္မနဲ့ပတ်သက်လာလို့ရှင် နားမှာအစရိယမုတ်တိဆိုမရှိဘူးလို့ဆိုလို့တယ်အစရိယမုတ်တိမထားဘူးအကုန်ဟောတယ်အချွင်းချံမရှိအောင်ဟောတယ်အလုံးရှင်းပြီးသားအလုံးဟောပြီးသားနော်တရားဓမ္မအတွက်ငါနောက်လိုက်เสียမလို့မင်းတို့ကဒီလှုပ်ဖို့ပဲရှိတယ်ငါဟောတာအကုန်ဟောတာအချမ်းထားတာတခုမှမရှိဘူးလို့ဒီလိုမြတ်စွာဘုရားအတိတ်ပဲနဲ့ဟောတယ်နော်ပြိဋိဝါစာကနိဗ္ဗာန်အဲ့လိုပုံပုံလင်းလင်းပြောခဲ့တာ သို့သောလောကီဆရာတွေကတော့များသောအားဖြင့်အာစရိယမုဋ္ဌိဆိုတာထားတတ်တယ်အဲ့ဒီအာစရိယမုဋ္ဌိထားတာဟာမစ္စရိယပဲမစ္စရိယကြောင့်ထားတာအဲ့ဒါတွေကိုဆွလို့တယ်ပေါ့အဲ့တော့အိတ်တာနဲ့မစ္စရိယဒီနှစ်ခုကအာလူဘဝရဲ့အထက်တန်းကြမှုစိတ်ဓာတ်ရဲ့ဖြူစင်မှုတွေကို ညစ်ထေးစေတတ်တဲ့အကုသိုလ်အညစ်ကြေးတွေဒါလည်းဖြစ်တယ်စိတ်ရဲ့အညစ်ကြေးတွေဖြစ်တယ်ဒါကြောင့်အိဒါဆိုတဲ့သူတော်ဘာကြည်ပွားတာကိုမနာလို့မရှုစိတ်မဖြစ်ဖက်နဲ့မုဒိတာတရားပွားနိုင်အောင် ကြိုးစားရမယ်နော်မှန်ကန်တဲ့နှလုံးနဲ့တရားမယ်အာသူကြိုးစားလို့သူတော်တာသူ့ရဲ့ပါရမီပါလို့သူတော်တာငါရဲ့သားလဲငါဘာမှမနာလို့ဖြစ်เสียမလို့လူဆိုတာ အကျိုးစားတဲ့ပုဂ္ဂိုလ်ကံရှိတဲ့ပုဂ္ဂိုလ်ကရတာပဲလို့ဒီလိုမှန်ကန်တဲ့အမြင်နဲ့ကိုယ့်ရဲ့နေမှာဖြစ်တဲ့အိတ်တာဖယ်ရှားပြရမယ်အဲ့လိုဖယ်ရှားလိုက်ရင်လည်းပျောက်သွားတာပဲမစ္စရိယဆိုတာကိုရထားတဲ့အခွင့်အရေးတစ်ခုဆုပ်ကင်မထားနဲ့သူစ조사လဲသူရနိုင်တာပဲအလုံးဟာကောင်းတဲ့အခြေအနေတွေကိုလူတိုင်းရပါစေဆိုတဲ့မေတ္တာထားနိုင်ဖို့လိုတယ်မေတ္တာထားရင် ခြုံချီချက်ထားမယ်ဆိုရင်မစ္စရိယတရားကိုဖယ်ရှားလို့ရသွားတယ်။လောကကြီးမှာတရားမင်းကြီးကမြတ်စွာဘုရားကိုမေးလျှောက်ဖူးတယ်။လောကလူတွေဟာဒီညင်ညင်ညွတ်ညွတ်နဲ့အတူတကွပျော်ပျော်ရွှင်ရွှင်လက်တွဲပြီးတော့ဘာလို့မနေနိုင်ကြတာလဲ။ဘာလို့လောကကြီးမှာလူတွေဟာအငင်းခုန်ဖြစ်နေကြတာလဲဆို တ်စွာဘုရားဟောတဲ့အိသမစ္စရိယအကြောင်းတဲ့လောကမှာညီညွတ်ရေးကိုဖျက်ဆီးနေတာလဲအိသမစ္စရိယပဲညီညွတ်ရေးမဖြစ်နိုင်တာအိသမစ္စရိယနော်တယောက်ကောင်းစားရင်တယောက်ကမကြည့်နိုင်ဘူးကိုကောင်းစားလို့သူများကိုမကောင်းစားစေချင်ဘူးအဲ့ဒီစိတ်ပုတ်စိတ်ယုတ်စိတ်ရဲ့အညစ်ကြေးတွေကြောင့်လူလောကကြီးကတောက်ပခြင်းထင်ရှားခြင်းစိတ်ဓာတ်တွေကောင်းမွန်ခြင်းဆိုမရနိုင်ဘူး ဒါကြောင့်ဒီဆိုတရားနှစ်ပါးကိုလည်းပဲသိရမယ်မသိထားဘူးဆိုရင်ဒီအိတ်တာကိုအကြောင်းပြုပြီးတော့အကုသိုလ်တွေလုပ်တယ်မစ္စရိယကိုအကြောင်းပြုပြီးတော့အကုသိုလ်ဒုစရိုက်တွေအကုန်ဖြစ်လာတယ်ဒါကြောင့်မို့လို့မြတ်စွာဘုရားကစိတ်တွေတန်ကိလေထိဒုက္ကတိပါတိကံခါတယ်ဒီစိတ်ရဲ့အညစ်အကြေးနဲ့အညစ်အကြေးရှိနေပြီဟောဒီကိုယ့်ရဲ့စိတ်မှာ အိတ်တာဆိုတဲ့အညစ်အကြေးကတ်နေပြီမစ္စရိယဆိုတဲ့အညစ်အကြေးကတ်နေပြီဆိုလို့ရှိရင်တွေးသမျှလည်းအကောင်းမဖြစ်ဘူးပြောသမျှလည်းအကောင်းမဖြစ်ဘူးလုပ်သမျှလည်းအကောင်းမဖြစ်ဘူးသိရင်လည်းကောင်းရဖို့မရောက်နိုင်ဘူးလို့သူတို့ပြောတာနော်ထိတေသနာအဲ့ဒါကိုဆိုလို့တယ်အကောင်းဖြစ်မလာနိုင်ဘူးအေးအိတ်တမစ္စရိယကိုဖယ်နိုင်မှသာလဲစိတ်တွေအတန်ကိလေထေအဲ့ဒီစိတ်ရဲ့အညစ်အကြေးတွေကင်းသွားတာ ကင်းသွားပြီဆိုမှသာလျှင်သူကတိပါတိကင်ခါတယ်အလားလာခေါင်းကိုမျောလင့်နိုင်တယ်အလားလာခေါင်းဆိုတာဒီဒီလိုစိတ်အငြိကြီးတွေမရှိဘူးဆိုလို့ရှင် အိတ်တာမကတ်ဘူးမစ္စည်းရမကတ်ဘူးဆိုလို့ရှင်လူဟာလူလောကကြီးမှာတူတူမှာဟိုအထင်မြင်နေသေးဖို့ဆက်ဆံရေးပြပြဖို့ဒါတွေမရှိဘူးเนาะ အလုံးကိုကြိုးစားရင်ကိုယ့်ကိုရတယ်ဘယ်သူမှလည်းနှောက်ယှက်မပေးကြဘူးဆိုတဲ့အခါမှာဒီတရားနှစ်ခုကင်းစင်လိုက်တာနဲ့တွေးတာလည်းကောင်းတယ်ပြောကြတာလည်းအကောင်းပဲလုပ်ကြတာလည်းအကောင်းပဲသိရင်လည်းကောင်းရကုန်ရောက်မယ်ဒီစိတ်နှစ်ခုကင်းသွားလို့ရှင်ဒီအညစ်အကြေးနှစ်ခုဖယ်လိုက်လို့ရှင်ကင်းသွားနိုင်တယ်အဲ့ဒါကိုမြတ်စွာဘုရားဟောတာအိတ်တာမစ္စရိယာတဲ့ အဲ့တော့စိတ်ရဲ့အညစ်အကြေးဆိုတာဒါတည်းမကဘူးမာယာတဲ့တာထေးရတဲ့လူရဲ့စိတ်ဟာတော်တော်ထူးဆန်းတယ်နော်မာယာဒီစကလုံးကဗမာတွေအသိများပါတယ်မာယာဆိုမူယာမာယာများတယ်တို့သူသုံးတဲ့စကလုံးတွေမှာ မာယာမိမမာယာတဲကိုပြာစာမာယာဆိုမိမမှာရှိတာမဟုတ်ပါဘူးအမျိုးသမီးတွေမှာရှိတာမဟုတ် အလုံးမှာရှိတာမာယာရဲ့အတိတ်ကိုနားလည်အောင်မာယာဆိုတာဘာခေါ်တာတုံးဆိုဒီတုတ်ကိုဖွင့်တဲ့အထက်ကရာဆရာကတော့ဝေဇနိကစရိယဖုတာမာယာတဲ့လှည့်စားတဲ့သဘောရှိနေတာကတစ်မျိုးတစ်ဖက်သားကိုထင်းစေချင်တာကတစ်မျိုးအရှိကိုဖုံးကွယ်ချင်တာအရှိကိုဖုံးကွယ်ထားပြီးမရှိတာကိုသိစေချင်တာအဲ့ဒါကိုမာယာ ပြောရမယ်ဆိုလို့ရှိရင်ဘာတော့ကိုဟာမကောင်းတာလုပ်ပြီးမကောင်းတာလုပ်သူလို့အတိမခံကျင်တာပါရဟုတ်လားလှုပ်တာတော့မဟုတ်တာတွေလှုပ်တယ်ဒါပေမဲ့လူသိမှစိုးတယ်မသိအောင် ဖုံးကွယ်တယ်ကိုယ့်အပြစ်တွေကိုဖုံးထားတယ်သူတော်ကောင်းရအောင်ဆမ်းတယ်အပြစ်တွေကိုဖုံးကွယ်ပြီးတော့အပြစ်မရှိတဲ့အောင်နေတယ်အဲဒီ ကိုယ့်ရဲ့အပြစ်ကိုရှုပ်ဝက်ဖုံးကွယ်ထားလို့ရှင်ဒါမာယာလို့ခေါ်တယ်။ဘယ်နဲ့ကြောင့်အမျိုးသမီးတွေကျမသွားပြီးမာယာများတယ်လို့သုံးနေကြတယ်တော့မသိဘူး။နော်။မာယာဆိုဒီမှာ ရှိနေတဲ့အပြစ်ကိုဖုံးကွယ်တာလူမသိစေချင်တာအဲ့ဒါမာယာပဲ။နော်။လူသိမှဆိုတာမသိရအောင်ဖုံးကွယ်တာအဲ့ဒါမာယာလို့ခေါ်တယ်။လက်စားခြင်းပဲတဲ့။ အတိဘယ်ကတော့သူကအတိဘယ်ကောက်တဲ့အခါကျတော့တဏှာကိုပဲကောက်တယ်ဘာလို့လဲဆိုတော့ကိုကိုကိုဒီမရှိတဲ့ခုံတစ်ခုအရှိလုပ်ချင်ကိုကိုလူအထင်သေးမှာမလို့လားလူထင်သေးသွားမှာကိုမချစ်စေချင်မတရားတဲ့နီးနဲ့လူတွေကကိုကိုမှာထင်ကြီးနေစေချင်တာ အဲ့ဒါဖြောက်မှတ်တဲ့စိတ်မဟုတ်ဘူးတဲ့နော်အဲ့တော့ကိုယ်မှဒါမျိုးရှိသလားကိုယ်မှဒါမျိုးရှိရင်မရှိအောင်ကြိုးစားလိုက်ပါဒါအောင်ဆိုလို့တဲ့မြတ်စွာဘုရားဒါစိတ်ရဲ့အညစ်အကြေးတစ်ခုပဲတဲ့အာရစွာအဲ့တော့ကိုယ့်အဖြစ်ကိုလိုက်ပြီးတော့အရတကလှည့်ပြောရမှာလားဒီလိုမဟုတ်ပါဘူးဟမ်းမဆောင်ပါနဲ့ကိုယ့်အဖြစ်ကိုအပြစ်သိပြီးနောက်ထပ်မလုပ်ဖို့ကအရေးကြီးပါတယ် ကိုပြစ်ကိုဖုံးကွယ်ပြီးတော့တကယ်လူကောင်းရောင်မဆောင်ပါနဲ့လို့ဆိုလိုတယ်ဟုတ်တယ်ငါဒါတွေမှားတယ်ဒီမှားတဲ့အရက်တွေကိုသူများပြောခြင်းပြောမပြောခြင်းတွေငါမှားတယ်သို့မဟုတ်ကိုဆရာမိဘလေးစားရတဲ့ပုဂ္ဂိုလ်တွေငါဒါတွေမှားတယ်နောက်ထပ်ငါထပ်ဒီလိုမဖြစ်အောင်နေမယ်ဒီစိတ်မျိုးငါတော့မမွေးတော့ဘူးဆိုရင်ဒါလွတ်တယ်အဲ့လိုပဲလုပ်ရမှာအဲ့တော့ကိုယ့်အပြစ်ကိုဖုံးမထားဘဲနဲ့လူတကာလှည့်ပြီးတော့ သတင်းစာတွေကထည့်ပြီးကျုပ်ကခိုးဘူးကူရတဲ့တွေပါလေပြောဖို့မလိုပါဘူးအဲ့လိုပြောဖို့ပြောတာမဟုတ်ဘူးเนาะကိုဟာမဟုတ်တာလုပ်ရင်ကိုယ့်ကိုသိရမယ်ကိုယ့်ကိုလှည့်စားမနေနဲ့လို့ပြောတာကိုယ့်ကိုသိသိပြီးရင်နောက်ထပ်မလုပ်နဲ့ဒါတော့မကောင်းဘူးငါလှုပ်ဖူးတယ်ဒါမကောင်းတဲ့ဟာဖြစ်တယ်နောက်ဘယ်တော့မှမလှုပ်ဘူးဆိုတဲ့တဏိဋ္ဌာန်ချဖို့ပဲလိုအပ်တယ်ပေါ့လူများလူတကာလိုက်ပြီးအတိပေးဖို့ပြောတာမဟုတ်ဘူးเนาะ ကိုယ့်ရဲ့ဒီအပြစ်ကိုခုနလိုလူအထင်သေးမှဆိုလို့ဖုံးကွယ်တာမျိုးတော့မလုပ်ရဘူးလို့သူတို့ဆိုလို့တယ်ပေါ့အဲ့ဒါဆိုရင်ဟန်ဆောင်ပန်ဆောင်ဖြစ်သွားတော့မာယာဖြစ်သွားတယ်နောက်တစ်ခုကတာထေးရတယ်တာထေးရဆိုတာစာပေကတော့ကောက်ကျစ်ဆင်းလဲတယ်အဲ့ဒါဘယ်လိုပြောမလို့ကောက်ကျစ်တယ်ဆိုတာပါဆင်းလဲတယ်ဆိုတာပါ ကောက်ချစ်တယ်ဆိုတာသူကပယိုးဖြောင်ခြင်းတစ်မျိုးပဲသူ့ကိုကေရတိကပါဝေနာကောက်ချစ်တယ်ကောက်ချစ်တယ်ဆိုတာမဟုတ်တာကိုအဟုတ်လုပ်တတ်တယ်ခုနကအပြစ်ကိုဖုံးတာအခုကကျတော့မဟုတ်တာကိုအဟုတ်လုပ်ပြောတယ်မရှိတာကိုရှိလုပ်တယ်ကိုမကောင်းတာကိုအကောင်းလုပ်တယ်နော်ကိုမရှိတဲ့ခုံတွေကိုထုတ်ဖော်ကြွားတယ် ဟိုကိုကပွဲမရပဲနဲ့ပွဲရတယ်ဟုတ်တယ်အရေးချင်းမရှိပဲနဲ့အရေးချင်းရှိတယ်တို့အဲ့ဒါလို့ခုနတုန်းကအပြစ်ကိုမာယာကအပြစ်ကိုဖုံးကွယ်တာတာထေယဆိုတာမရှိတာကိုရှိလောက်တာသူတို့တစ်ခုဟာအဲ့တော့မရှိတာကိုအရှိလောက်တယ်ဆိုတာကောက်ချစ်တယ်သဘောဆိုလို့တယ်ပေါ့အဲ့ဒါကောက်ချစ်တယ်မယိုးဖြောင်မှုပေါ့မရှိရင်မရှိတဲ့အတိုင်းနေပေါ့ ဥပမဲ့ပတ်စံမချမ်းသာပဲနဲ့ပတ်စံချမ်းသာတယ်လို့ထင်ထင်စေချင်တာနော်တထေးမဟုတ်ပဲနဲ့တထေးလို့ထင်စေချင်တာဟိတ်ဆောင်ဟန်ဆောင်လုပ်ပြီးတော့လူထဲမှာစကားတွေရိုက်ကြတာလည်းရှိပါတယ်လीနော်ပတ်စံမရှိပဲနဲ့တထေးအောင်ဆောင်တာတို့ပါတို့ဒါမျိုးတွေပေါ့ဟန်ဆောင်မှုတွေအလုံးကိုတထေးရလို့ခေါ်တယ်မာယာတထေးရဒီနှစ်ခုလုံးဟာ အကောင်းဘက်ကိုဘယ်တော့မှမရောက်စေဘူးအဆိုးဘက်ကို ရောက်သွားစေတယ်အကျင့်လည်းပြတ်စေတယ်သိလို့ရှိရင်လည်းမကောင်းမကောင်းတဲ့ဘုံရောက်စေနိုင်တယ်ဒါမှမဟုတ်သူတို့စိတ်ရဲ့အညစ်ကြေးလို့ခေါ်တယ်အဲ့တော့ရိုးဖြောင်းမှုပဲကြိုးစားရမယ်ကိုမရှိတဲ့ကုံနဲ့အရှိမလုံးနဲ့ကျိုးစင်းစင်းမဲ့နေရမယ်အဲ့ဒါတထေရကင်းစင်ရအဲ့တော့တထေရကိုဥပမာပေးထားတာရှိတယ်ကောက်จิตတယ်ဆိုလို့တော့ ကောက်ဖြစ်တယ်ဆိုတာသူကတပိုင်းမှန်တပိုင်းမမှန်တာနဲ့ကောက်ချစ်တာမျိုးရှိသေးတယ်သူကအကုန်လုံးတော့အဆိုးကြီးမဟုတ်ပဲနဲ့စာပေကျမ်းကနေမှသူ့ကောက်ချစ်ပုံကောက်ချစ်နေရဘယ်လိုတော့လို့ဆိုရင်အာယတနာပစ္စာဆိုတဲ့ငါအကြောင်းကိုရေးထားတာရှိတယ်နော်ဒီငါကပမာလို့နာမည်တော့မရှိဘူး ပါဠိလိုအာယတနမစ္ဆာအာယတန၅လို့ခေါ်တယ်အဲ့ဒီ၅ကခေါင်းကမွေခေါင်းအမီးကြတော့ငါမီးမွေခေါင်းနဲ့ငါမီးနော်မွေနဲ့တူတဲ့ခေါင်းရှိပြီးတော့ငါးနဲ့တူတဲ့အမီးပါတဲ့ငါးကိုအာယတနမစ္ဆာလို့ခေါ်တယ်။ဟောငါးဆိုတာလည်းအများကြီးပဲလေ။ မာရီတောင်နာမည်ပေးစားတာငလူငလဲတို့ဘာတို့နော်ငပုတ်တင်တို့ငချီတို့ဒါနာမည်တွေပေးထားတာပေါ့ဒီအာရဏမစ္ဆဆိုတဲ့ငါခေါင်းကြည့်လိုက်ရင်မွေလို့ထင်ရတယ်အမီးကြည့်လိုက်ရင်တော့ငါလို့ထင်ရတယ်တော့နှမျိုးထင်ရတယ်ငါအဲ့ဒီငါကဘယ်လိုကောက်ချစ်တုံလို့ဆိုရင် ငါနဲ့တွေ့လို့ရှိရင်ခေါင်းဖွက်ထားပြီးတော့အမီလေးရမ်းပြတယ်ငါလည်းမင်းတို့လိုငါပါပဲဆိုတော့ပြတယ်မွေတွေနဲ့တွေ့တဲ့အခါကျတော့အမီးကိုဖွက်ထားပြီးခေါင်းလေးထောင်ပြတယ်ငါလည်းမွေပဲဆိုပြီးတော့အဲ့တော့ကောက်ကျစ်တယ်ဆိုတဲ့လူကအဲ့ဒီတိုင်းပဲတဲ့နော်အထင်ရောက်အောင်လုပ်ပြတယ်လို့ဆိုသူမွေမိုးပဲနဲ့မွေလုပ်ပြတယ်ပညာမတတ်ဖက်နဲ့ပညာတတ်လို့လုပ်ပြတယ်ငါမဟုတ်ပဲနဲ့ငါလုပ်ပြတယ် အဲ့ဒါကိုကောက်จิตတယ်လို့ခေါ်တာဒါတာထေယလို့ခေါ်တယ်တဲ့အဲ့တော့မာယာနဲ့တာထေယမယောသားမှုဒီနှစ်ခုကစိတ်ရဲ့အညစ်အကြေးပဲအဲ့ဒီစိတ်အညစ်အကြေးရှိလို့ရှိရင်အကျင့်တရားလည်းအကောင်းမဖြစ်ဘူးဘဝလည်းပဲကောင်းတဲ့ဘဝမရောက်နိုင်ဘူးအဆိုးပဲပဲရောက်သွားမယ်ဟောမြတ်စွာဘုရားဒီလိုတစ်ခုစီဟောတာเนาะမာယာနဲ့တာထေယဆိုပြီးတော့ဟောတယ် နောက်တစ်ခါအစုံလိုက်တစ်ခုကပါတော့ဆိုထမ္ပတဲ့ထဆင်နူနဲ့မနဲ့ပါကုန်းဆင်ပြီးတော့ရေးတယ်ထမ္ပထမ္ပဆိုတာခက်ထန်နဲ့မာကြောတယ်တရမ္ပဆိုတာစာပေမှာတော့ချုပ်ချယ်တယ် ချုပ်ချယ်တယ်ဆိုတာအမေကသားသမီးတွေဟဲ့ဟိုမသွားရဘူးဒီမသွားဘူးညမထွက်ရဘူးဒါကိုချုပ်ချယ်တယ်လို့ပြောတာအဲ့ဒါပြောတာမဟုတ်ဘူးဒါပေမဲ့ဘာသာပြန်တဲ့အခါချုပ်ချယ်တယ်လို့ပြန်ရင်ဒါအထိပ္ပယ်နားလဲဖို့သိမလွယ်ဘူးနော်ထမ္ပဆိုတော့ထားရောထမ္ပဆိုတာမာကြောတယ်မျက်နှာကြောတင်းတယ်ဆက်ဆံရေးမာကြောတယ်တင်းမာတယ်မျက်နှာကြောတင်းတယ်အဲ့ဒါထမ္ပဆိုဆိုသိတာ ဆက်ဆံရေးမကောင်းဘူးမာကြောတယ်စကားပြောတာမာကြောတယ်အဲ့ဒါထံပစာပေကျမ်းမှာထံပကိုဘလို့အဓိပ္ပာယ်ဖွင့်ထားတော့ဆိုဝါဒပရိဒဘတ္တတတရိတာဝါဒပရိဒဘတ္တတဆိုတရေအိတ်ကြီးတရေအိတ်ကြီးကိုလေတွေပြည့်နေအောင်ထိုးထည့်တာလို့ရှင် ဖောင်းနေတာအခုခေတ်တော့ဘောလုံးလို့ပြောလိုက်ရင်နားလဲပါ နော်ပေါ်လုံးကဖောင်းပြီးတင်းနေတာမဟုတ်လားအဲ့ဒီလိုထံပါဆိုတဲ့ပုဂ္ဂိုလ်ဟာမာကြောတယ်တင်းတယ်အရာရာမှာဗမာလူပြောတော့မျက်နှကြောတင်းတယ်ဆက်ဆံရေးတင်းမာတယ်အဲ့ဒါထံပါလို့ခေါ်တယ်ဘာကြောင့်ဖြစ်တာတော့ဆိုရင်မာနတို့ဒေါသတို့ကြောင့်ဖြစ်တာသူကဘယ်သူမှအရေးမဆိုင်ဘူးဆိုတဲ့မာနတရားအဲ့ဒါကြောင့်လူဟာတင်းမာတယ် အဲ့တော့ဆက်ဆံရေးတင်းမာတဲ့ပုဂ္ဂိုလ်ဆိုရင်သူလူတွေမကြိုက်ဘူးလေပတ်ဝန်းကျင်ကသူမကြိုက်ကြဘူးလေအဲ့သူကလည်းဆက်ဆံရေးတင်းမာတော့ဘယ်သူမှပို့မထားဘူးဆိုသူသူလှုပ်ချင်အောင်လှုပ်တာပဲဘေးကလူတွေခေယူဆိုင်မှာပေါ့အဲ့ဒါလည်းပဲအဆိုးဘက်ကိုရောက်သွားစေနိုင်တယ်တဲ့ဒါကြောင့်စိတ်ရဲ့ညစ်ကြေးတစ်ခုပဲမကောင်းဘူးဆက်ဆံရေးတင်းမာတာတာရံဘကြတော့ဘာတော့ သူများတဲ့နှစ်ဆတက်လောက်ချင်းသူကတတုတ္တရိကရဏတတုတ္တရိကရဏဥတ္တရိကရဏောတာရံဘောဆိုဥတ္တရိကရဏသူကတစ်ချက်ခောက်ရင်ငါနှစ်ချက်ခောက်မယ်ဆိုတဲ့အမျိုးပေါ့နော်သူတဲ့တောင်းလို့မယ်ဆိုတူမျိုးအဲ့ဒီဟာနှစ်ခုရှိတယ်ကောင်းတဲ့ဘက်နဲ့ဆိုးတဲ့ဘက်နှစ်ခုရှိတယ် အကုသိုလ်နဲ့ကုသိုလ်နှမျိုးရှိတယ်ပေါ့ဥပမာမဲ့အသူကတသိန်းလူမယ်ဆိုရင်ငါနှစ်သိန်းလူမယ်ပေါ့ကောင်းတဲ့ပဲပြိုင်တာမျိုးလို့ပေါ့သူ့တဲ့သားစေရမယ်ဆိုရင် သူများပေါ်မှာအတားရစီခြင်းပြီးတော့တိုးတိုးပြီးတော့လှုပ်တာအဲ့တော့တာရမအဲ့တော့သဘောပြောမယ်ဆိုလို့ရှိရင်တော့တင်တာခေါ်လိုက်တဲ့အခါကျတော့ငွေတင်ရတယ်မဟုတ်လား ။ तू ကသိန်း100တင်ကိုက120တင်။120တင်ဟို150တင်။အဲ့ဒါမျိုးဆိုလို့ရပေါ့။ဒါပေမဲ့ဒီတာရံဘဆိုတာအဲ့ဒီတင်နာခေါ်လို့ကိုရဖို့အတွက်ငွေတိုးပေးတာမျိုးလိုပဲလို့ပြောတာ။ဥပမာအနေနဲ့ပြောတာ။ तू ကဘယ်လိုနေရာမျိုးမှာဖြစ်တုံးဆိုလို့ရှိရင်မကောင်းမှုအကုသိုလ်ဆိုလို့ရှိရင်အေး तू ကလူတယောက်တတ်ပြမယ်ဆိုရင်ငါနှစ်ယောက်တတ်ပြမယ်။အဲ့ဒါအဲ့ဒါမျိုး နော်သူကရွာတရွာအိမ်တအိမ်တပြတိုက်ပြမယ်ဆိုရင်ငါအိမ်နဲ့အိမ်တပြတိုက်ပြမယ်ငါလူရဲ့ပြမယ်သူ့တွေတာတာလောက်ပြမယ်ဆိုရင်မကောင်းတဲ့ဘက်မှာလည်းပဲသူ့တွေတာအောင် လုပ်မယ်ဆိုရင်စိတ်ဓာတ်မျိုးကိုတာရံပါလို့ခေါ်တယ်တဲ့နော်တဆာတဲ့လှုပ်ချင်မှုအဲ့တော့ကောင်းတဲ့ဘက်ကျတော့အကောင်းဖြစ်တယ်ဥပမာမဲ့တနေ့ကိုစာကျက်တယ်ဆိုတာဆို တနေ့ကိုသူကစာတစ်မျက်နှာရအောင်ချက်ငါနှစ်မျက်နှာရအောင်ချက်တော့သူကဒီနေ့ခဏတွက်တာဘယ်နှပုတ်ပြီးတယ်သူက10ပုတ်ပြီးတယ်ဆိုငါပုတ်20ပြီးအောင်တွက်မယ်ဟာအဲ့ဒါကောင်းတဲ့ဘက်ရှင်းပြိုင်တာဆိုလိုတာမဟုတ်ဘူးဒီကြတော့မကောင်းတဲ့ဘက်ရှင်းပြိုင်တာကိုသာရမလို့ပြောအဲသူကအရက်တစ်ပက်တောက်တယ်ဆိုရင်ငါနှစ်ပက်တောက်ဒါမျိုးပေါ့နော် လောင်းကြီးတွေထပ်တဲ့အခါမှာသူကတရားလောင်းရင်ငါ200လောင်းမယ်ပေါ့မကောင်းတဲ့ဘက်မှာလည်းပဲနှစ်ဆတဲ့နှစ်ဆတဲ့လှုပ်တာကိုတာရမလို့ခေါ်တယ်တဲ့ရှေးဆရာတော်ကြီးတွေတော့ချုပ်ချယ်တယ်လို့ပြန်တာအတိဘယ်ကတော့လောကကြီးမှာမထင်ရှားဘူးပေါ့ချုပ်ချယ်တယ်ဆိုနားလဲမှာမဟုတ်ဘူးတခြားနားလဲတလွဲနားလဲသွားနိုင်တယ်အဲ့တော့နှစ်ဆတဲ့လှုပ်တယ်လို့ပဲဒီလိုမှတ်တာမကောင်းတဲ့ဘက်မှာနှစ်ဆတဲ့လှုပ်တယ် မကောင်းတဲ့ဘက်မှာနှစ်ဆတက်လှုပ်ပြတယ်သူကကောင်းတဲ့ဘက်နှစ်ဆတက်လှုပ်ထားတော့အကောင်းဖြစ်တယ်ဒီနေရာမှာအဆိုးဘက်ပဲယူရမယ်တာရမကနှစ်ခုရှိတယ်လို့မှတ်တာကုသိုလ်ဘက်လားအကုသိုလ်ဘက်လားကုသိုလ်ဘက်ကိုမယူဘူးဒီနေရာမှာစိတ်ရဲ့အညစ်အကြေးဆိုတာအကုသိုလ်ဘက်ကိုယူတယ်အဲ့တော့အကုသိုလ်လှုပ်တဲ့နေရာမှာ သူများတဲ့ပို့လှုပ်တယ်လှုပ်ပြတယ်ဆိုတာမျိုးအဲ့ဒါမျိုးဟာတဲ့စိတ်ရဲ့အညစ်အကြေးပါပဲလို့ သူတို့ဆိုလိုတယ်နော်အဲ့ဒါကထမ္ပနဲ့တာရမ္ပနှစ်ခုစလုံးဟာမကောင်းတဲ့ဘက်ကိုဥလှည့်ပြီးတော့သွားတယ်လို့စိတ်ရဲ့အညစ်ကြေးတယ်ဒါကိုယ့်ရင်ထဲမှာကိုယ်စိတ်ထဲမှာဒါမျိုးတွေပေါ်နေတယ်ဆိုမဖြစ်အောင်ကြိုးစားရမှာဖြစ်တယ်နောက်တစ်ခုကတော့မာနနဲ့အတိမာနမာနဆိုတာထင်မြင်ယူဆခြင်းထင်မြင်အထင်အမြင်အတိမာနဆိုတာအလွန်ထင်မြင် နှစ်ခုရှိတယ်။ဘာတွေနဲ့ပတ်သက်ပြီးထင်တော့ဆိုပညာနဲ့ပတ်သက်လာလို့ရှင်ငါမှီတဲ့လူမရှိဘူး။ဘောလုံးကစားတာနဲ့ပတ်သက်ရင်လည်းငါကိုမှီမဲ့လူမရှိဘူး။တချင်းဆိုတဲ့နေရာလည်းငါကိုမှီမဲ့လူမရှိဘူး။တယုံဆောင်ရင်လည်းငါတည်းမှီတာမရှိဘူး။အာရှုပ်ရှင်ရိုက်တဲ့အခါလည်းငါမှီတဲ့လူမရှိဘူး။ဇလန်းကောင်းအောင်တီထွင်နိုင်တာလည်းငါမှီတဲ့လူမရှိဘူးဆိုရင်အဲ့ဒီလူကိုယ့်ပေါ်မှာအထင်ကြီးမှု ပမဏအဲ့ဗမာစကားမှာမာနဆိုတာလည်းရှိနေတာဖြစ်တော့အဲ့ဒီအဓိပ္ပာယ်ပါပဲနော်ကိုယ့်ကိုထင်ကြီးလွန်းအတိမာနဆိုတာပို့ပြီးတော့ဖြစ်တင်တာတဲ့ပို့ဖြစ်တာမျိုးမာနအတိမာနနှစ်ခုစလုံးဟာအဆိုးဘက်ကိုဥလှဲသွားတတ်တယ်မာနရှိနေသည့်အတွက်ကြောင့်ကိုယ့်ရဲ့သားရဲ့ပညာမရလိုက်တော့ဘူး။ကိုယ့်ရဲ့သားရဲ့လူကိုဒါလွယ်လေးပါဆိုပြီးတော့ ကိုယ့်ရဲ့သားတဲ့လူကိုတိမမပြုတ်နိုင်သည့်အတွက်ကြောင့်ကိုဟာကိုအကောင်းမဲ့ထင်နေသည့်အတွက်ကြောင့်အသိပညာမရလိုက်ဘူးဆုံးရှုံးနိုင်တယ်အတိမာနအလွန်ချီလွန်းသည့်အတွက်ကြောင့်အမှန်ကိုမသိနိုင်တော့ဘူးအဲဒါကြောင့်မို့မာနတို့အတိမာနတို့ဆိုတာမဖြစ်သင့်ဘူးတဲ့ဖះအလောင်း950ဇာတ်ထဲမှာဒီလိုပဲမာနဆိုတာရှိတယ် ပစ္စေကဗုဒ္ဓတပါးကသူစီကြွလာတယ်ကြွလာတော့ပစ္စေကဗုဒ္ဓကိုကြည့်ပြီးသူ့လောက်မတော်ဘူးလို့ထင်နော်ပစ္စေကဗုဒ္ဓကိုသူ့လောက်မတော်ဘူးလို့ထင်မာနမချပဲနဲ့သူကသာတတ်သိတယ်ပစ္စေကကိုဗုဒ္ဓကိုအလေးမပေးဘူးသူကပစ္စေကဗုဒ္ဓဟောတဲ့တရားကိုခွေးမဆိုင်ဘူးနောက်ဆုံးမှာပစ္စေကဗုဒ္ဓကကောင်းကင်ပြန်ကြွသွားတဲ့အခါမှသူက အံ့ဩထိတ်လန့်သွားတယ်သူကကောင်းကင်မပြန်နိုင်ဘူးပိစိကဗုဒ္ဓကကောင်းကင်ပြန်ပြလိုက်အဲ့ဒီကြတော့မှငါမာနကြီးမိတာမှားလိုက်တာဆိုဖြစ်သွားတယ်ဆန့်ကိုကြောင်းပြုတ်ပြီးလို့ထင်တယ်အဲ့ဒီမှာမာမနာတွေဖြစ်နေသူသာအသာဆုံးဆိုတဲ့အဓိပ္ပာယ်မျိုးအဲ့တော့မာနတရားရှိမယ်ဆိုရင်ရသရလိုက်တဲ့ပညာလည်းမရဘူးဆုံးရှုံးတယ်နောက်ဆုံးမှာတကယ်သူတော်ကောင်းတွေကိုပြမှားမိတတ်တယ်မာနတရားနဲ့ အဲ့ဒါဆိုရင်ဆိုးကျိုးတွေဖြစ်ပေါ်လာစေတာဒါကြောင့်မို့မာနနဲ့အတိမာနဒီတရားနှစ်ခုဟာလည်းပဲဒီဆိုးကျိုးကိုဖြစ်ပေါ်စေတတ်တယ်လို့ဒါစိတ်ရဲ့အညစ်အကြေးပဲလို့တိရဆိုလိုတာပေါ့နော်နောက်နှစ်ခုကတော့မထနဲ့ပမာဒမထဆိုတာရှင်းမှုခြင်းလို့အဓိပ္ပာယ်ရတယ် ရှင်မူးတယ်ဆိုတာကိုရှိတဲ့အနေထားပေါ်မှာဟိုရှင်မူးနေတာရှင်မူးတယ်ဆိုတာ तू ကကိုဟာကိုပဲအကောင်းလို့ပဲထင်တာပဲကိုကိုပဲပြည့်စုံနေတယ်ကိုကိုလုံးနေတာပဲကိုကိုရှိတဲ့အနေထားလေးတွေကိုပဲ तू ကဒါလေးနဲ့ချိန်နှက်ပြီးရှင်မူးနေတာဟိုဟိုလိုတန်တုတ်ထီကိုဟာလေးနဲ့တန်တော်သားတို့ဒီလိုဟာကိုပြောတာမဟုတ်ဘူးနော် ကိုယ့်ဟာကိုယ်တည်းရှင်မူးနေတာရှင်မူးတယ်ဆိုတာအမှန်ကန်ကိုမသိတာပြောမယ်ဆိုရင်အယမူးနေရင် အမှန်မသိဘူးအဲ့ဒါလိုပဲသူကလည်းပဲရှင်မူးနေခြင်းပဋ္ဌတနည်းအားဖြင့်ပဋ္ဌဆိုတာယူသွခြင်းပဲခုခေတ်ပြောရင် crazy ပေါ့ crazy ဖြစ်တာယူသွမှုတွေအမျိုးစုံရှိတယ်လေသူများတဲ့လွန်ကဲပြီးတော့ဖြစ်နေတဲ့အနေထားကိုမထ မတက်ကဟနာ ကာရောမတော်လို့ဒီလောက်ပဲဖွင့်နေသူကနော်ကမ္မကုံအာယုန်တွေထဲမှာပျော်ပြီးတော့သူကသူမသေးတော့ဘူးလို့လို့နော်ဒါထာဝရလို့လို့စိတ်ထဲမှာရှင်မူးမေးလျော့ပြီးတော့နေတာအဲ့ဒါမထာလို့ခေါ်တယ်အယူတယောက်ဟာမစင်တဲ့ရွှေအဲရွှေနဲ့မီး မစင်နဲ့ကောင်းတဲ့အရာ မခွဲခြားတော့မစင်ကိုပဲသူကအကောင်းထင်ပြီးတော့ရင်မှုနေတယ်သူရထားတဲ့အနေထားတစ်ခုဟိုအမိုက်ပုံကိုပဲအမိုက်ပုံထဲမှာအမိုက်တွေကိုပဲသူကသူအကောင်းထင်နေတယ်အဖို့တန်ပစ္စည်းတွေလို့ထင်နေတယ်အဲ့ဒါလိုပဲကိုရထားတဲ့အနေထားတစ်ခုကိုအကောင်းလို့ထင်နေတာအဲ့ဒါမထပဲရှင်မှုတယ်အဲ့တော့မထနဲ့ပတ်သက်ပြီးတော့သုံးမျိုး အမျိုးမျိုးတော့ခွဲလို့ရတယ်ဒါပေမဲ့၃မျိုးပြောပြမှာ၃မျိုးပြောပြမယ်မတ္တာဆိုနံပါတ်၁ကရှုပနမတ္တာရှုပနဆိုတာကိုဘဝဟာငယ်သေးတယ်နှုတ်ပြုတ်နေတယ်နှုတ်ပြုတ်နေတဲ့ပုဂ္ဂိုလ်ကလည်းပဲမှန်ရစ်တယ်ငါလုံနိုင်တယ်ငါဘာမဆိုလုံနိုင်တယ်ဆိုရအထင်ရောက်တယ်နောက်တစ်ခါကျမ်းမာနေတဲ့ပုဂ္ဂိုလ်ကလည်းပဲငါကျမ်းမာတယ်ဆိုပြီးတော့ ရှင်မူတတ်တယ်အဲ့ဒါအာရောချပဒလို့ခေါ်တယ်အာရောချပဒအသက်ရှင်တဲ့ပုဂ္ဂိုလ်ကလည်းသူအသက်ရှင်မှုကိုအကြောင်းပြုပြီးတော့သူမသေးတော့မလို့စိတ်ထဲမှာရစ်မှုတတ်တယ်အဲ့ဒါစီဝိတပဒလို့ခေါ်တယ်ရှားထားတဲ့အခြေအနေခေါင်းတွေပေါ်မှာရှင်မူးနေတာထိတဲ့ကောင်းတာကိုဖြစ်လာမဲ့အရာကို မေ့ထားတယ်မေ့နေတယ် အဲ့ဒါကိုရင်မှုခြင်းလို့ခေါ်တယ်ဖြစ်လာမဲ့အနေထားတစ်ခုမေ့ထားလိုက်တာမေ့ထားပြီးတော့ရှိတဲ့အခြေအနေပေါ်မှာစိတ်ကိုလွတ်တာအဲ့ဒါကိုရင်မှုနေတယ်လို့ခေါ်တယ်အဲ့ဒီလိုရင်မှုနေတော့ဘာဖြစ်တော့ဆိုမကောင်းတဲ့အကုသိုလ်တွေလုံးမိတတ်တယ်ပေါ့မကောင်းတာတွေလုပ်ရင် မကောင်းတာလုပ်ခြင်းကြောင့်တည်တဲ့အခါအပင်ငရဲကျသွားတယ်ဒါစိတ်ရဲ့အညစ်အကြေးတစ်ခုပဲတဲ့ နောက်တစ်ခုကပမာထလို့ခေါ်တယ်ပမာထဆိုတာပါတော့အပျော်အပါပေါ်မှာစိတ်ကိုလွတ်ထားတာစဉ်းစားတာအပျော်ပါဖို့ပဲစဉ်းစားတယ်သူအပျော်ပါပဲစဉ်းစားတယ်ဘာစားမယ်ပဲသွားမယ်ဘာကြည့်မယ်နော်ဘယ်လိုနေမယ်ဆိုတဲ့စိတ်ပျော်သလိုနေဖို့တွေစိတ်ခံစားဖို့တွေပဲစိတ်ထဲမှာလွတ်ထားတယ်ကောင်းတာဆိုစိတ်ဝင်စားတော့ မျက်စိကလှရပါရကြည့်မယ်နားကတာရတဲ့တန်နေနားထောင်မယ်အဲ့ဒီလိုကာမဂုဏ်အာယုန်ဒီပေါ်မှာစိတ်ကိုလုံးဝဆွတ်ထားတာပမာဒလို့ခေါ်တယ်ဘာသာပြန်တဲ့အခါကျတော့မေ့လျော့ခြင်းလို့ဘာသာပြန်တယ်မေ့လျော့တယ်ဆိုတာဘာအတွက်မေ့လျော့တာတော့ဆိုကိုဟာတနည်းကိုသိမဲ့ဆိုတာမစင်စားဘူးနော်ဘဝရလာတာကောင်းတာလုပ်ရမယ် ကုသိုလ်ကောင်းမှုဆိုတာလောက်ရမှာဖြစ်တယ်ကုသိုလ်ကြောင့်ဘဝရလာတယ်ဆိုတာလည်းမစင်စားဘူးအဲ့ဒီကောင်းတဲ့ဘက်ကိုလုံးဝမစင်စားပဲနဲ့အပျော်ပါပဲစိတ်ကိုလွတ်ထားတာကိုပမာဒလို့ခေါ်တယ်မြတ်စွာဘုရားကအမြဲတမ်းတတိပေးတယ်လေအဲ့ဒီပမာဒမျိုးကင်းမှု အပမဒေနတမ္ပါဒေထာဆိုတတိရှိကြပါလူတွေကတတိလွတ်နေတယ် တတိလွတ်တယ်ဆိုတာကောင်းတဲ့ဘက်မှာတတိလွတ်တာမကောင်းတဲ့ဘက်တော့တတိရှိပါတယ်မကောင်းတဲ့ဘက်ကတော့အမြဲတမ်းတတိရနေတာကောင်းတဲ့ဘက်မှာတတိရှိကြပါလို့ဆိုလိုတယ်ပေါ့အပမဒေနတမ္ပါဒေထရဲ့အထိပ္ပယ်ကတတိရှိပြီးတော့သီလနဲ့ပြည့်စုံအောင်ကြိုးစားပါတမာရီနဲ့ပြည့်စုံအောင်ကြိုးစားပါပညာနဲ့ပြည့်စုံအောင်ကြိုးစားပါလို့ဒီလိုဆိုလိုတာနော်တတိရှိမှသီလဆိုတာဖြစ်တယ် တတိရှိလာမှတမာတိဆိုတာဖြစ်တယ်တတိရှိလာမှပညာဆိုတာဖြစ်တယ်ကျန်တာတွေကတတိရှိစရာသိမလို့တတိရှိမှပညာအဲ့ဒီလိုတတိရှိပါလို့မြတ်စွာဘုရားအဆုံးပါတာတတိနဲ့မှ ကောင်းတာတွေကောင်းကျိုးချမ်းသာရမယ့်အရာတွေကဖြစ်နိုင်တယ်အဲ့တော့အလုံးပေါင်းလိုက်တဲ့အခါကျတော့စိတ်ရဲ့အငြိကြေးပေါင်း36မျိုးတဲ့ အဲ16မျိုးကိုပြန်ပြောကြည့်အောင်ဘာဖြစ်လို့လဲဆိုကိုယ်ရင်နဲ့နှလုံးထဲမှာကိုယ်တဏ္ဍမှာဘာတွေရှိသလဲဘာတွေဖြစ်ခဲ့သလဲသိအောင်နံပါတ်1ကအဘိဇ္ဇာဝိသမလောဘသူနဲ့တွဲဘက်ကဖြာပါတာအဘိဇ္ဇာဝိသမလောဘနဲ့ဖြာပါတာဒါပထမအတွဲဒုတိယအတွဲကကောဓနဲ့ဥပါနာဟတတိယအတွဲကမက္ခ ပလာတစတုထအတွဲကမာယာအိတ်တာနဲ့မစ္စရိယစတုထအတွဲကအိတ်တာမစ္စရိယပစ္စမအတွဲကမာယာတာထေယသထအတွဲကထမ္ပတာရမ္ပဟောတတ္တမတတ္တမအတွဲက မာနနဲ့အတိမာနအထမအတွဲကမထာနဲ့ပမာဒအဲ့လိုဆိုလို့ရတယ်ပေါ့အလုံး16မျိုးအဲ့ဒီ16မျိုးကို စိတ်ရဲ့အညစ်ကြေးလို့မြတ်စွာဘုရားဟောပါတယ်ဒါဖြင့်ဒီစိတ်အညစ်ကြေးတွေသိပြီးရင်ဘာလို့မှာတော့နောက်ထပ်ဆက်ဟောတယ်မြတ်စွာဘုရားဒါဟောပြီးရင်နော် စိတ်ရဲ့အညစ်အကြေးကိုအညစ်အကြေးအဖြစ်သိအောင်လုပ်ပါဒါစိတ်ရဲ့အညစ်အကြေးဆိုတာပထမသိအောင်ကြိုးစားပါပထမလောက်ရမှာသိအောင်ကြိုးစားသိအောင်ကြိုးစားပြီးတော့အဲ့ဒီစိတ်ရဲ့အညစ်အကြေးကိုဖယ်ရှားဖို့ကြိုးစားရဖယ်ရှားဖို့ကြိုးစားရမယ်အဲ့တော့စိတ်ရဲ့အညစ်အကြေးကိုသိအောင်ကြိုးစားတာပထမ စ조사ပြီးတော့ဖယ်ဖို့조사တာကဒုတိယအဲ့လိုဆိုလို့လည်းပေါ့ဒါကြောင့်မို့စိတ်တတဥပကိလေသောတိဝိဒိတဝါဣတိဝိဒိတဝါဥပကိလေစိတ်တတဥပကိလေသံပစဟတိဖယ်ရှားတယ်အဲ့တော့ဖယ်ရှားတယ်ဆိုတဲ့အခါမှာဘာနဲ့ဖယ်ရှားမလဲဒီတုတ်တံမှာမြတ်စွာဘုရားဘာနဲ့ဖယ်ရှားဆိုတဲ့ဟို တရားကိုတော့ဖော်မပြဘူးသိအောင်လုပ်မယ်သိပြီးရင်ဖယ်ရှားပြရမယ်ဒါလေးပဲဟောထားတယ်သို့တော့ဒါကိုအထက်ကရာကရှင်းပြတဲ့အခါမှာဟုတ်ပြီဒါကိုသိအောင်လုပ်တာဝိပဿနာဉာဏ်နဲ့သိအောင်လုပ်တယ်တမန်အဖြစ်မသိဘူးလေလောဘဖြစ်ရင် ဖြစ်တယ်လို့သိရမယ်အဘိဇာဝိသမလောဘဖြစ်ရင် ဖြစ်တယ်လို့သိရမယ် ပြပါရဖြစ်လိုက်ဖြစ်တယ်လို့သိရမယ်မာနဖြစ်ရင်ဖြစ်တယ်သိရမယ်အိတ်တာမစ္စရိယဖြစ်ရင်ဖြစ်တယ်သိရမယ်အဲ့ဒီသိလာပြီးတဲ့အခါမှာဖယ်ရှားတဲ့ဤဟာနံပါတ်1အလွယ်ဆုံးကယောနိတော်မနတိကာရတဲ့မှန်ကန်စွာ တွေးတောခြင်းဖြင့်လည်းဖယ်ရှားလို့ရတယ်ဒါခဏဖယ်တာခဏဖယ်လိုက်တာမှန်ကန်စွာတွေးတောခြင်းဖြင့်လည်းဖယ်ရှားနိုင်တယ်သမထတရားကျင့်ပြီးတော့လည်းဖယ်ရှားနိုင်တယ် တမာရိရအောင်ကျင့်ပြီးတော့လည်းဖယ်ရှားလို့ရတယ်ဝိပဿနာတရားအထုတ်ပြီးတော့လည်းဖယ်ရှားလို့ရတယ်တမာရိနဲ့ဖယ်ရှားတာကြတော့ဝိခံပနာလို့ခေါ်တယ်ခွာထားလိုက်တာခွာထားလိုက်ဆိုတာအပြီးမဟုတ်ဘူးကိုယ်စိတ်ထဲမှာကပ်မနေအောင်ခက်တာဖယ်ထားတဲ့သဘောဘာနဲ့ဥပမာတူတော့ဆိုရင်ရှေးပြင်းပေါ်မှာမှော်တွေဖုံးနေတယ်ဆိုလို့ရှိရင်ရေခတ်သွားတဲ့ပုဂ္ဂိုလ်တယောက်ကအဲ့ဒီမှော်တွေကိုလက်နဲ့ရက်ပြီးတော့ဖယ်လိုက်တယ် ဖယ်လိုက်တဲ့အခါရေတွေးတယ်အဲ့ဒီရေလေးကိုခတ်ယူတယ်အဲ့ဒါမျိုးလို့ပဲဖယ်လိုက်တဲ့ဆိုတာမော်တွေကိုဖေးကိုရက်ပလိုက်ထားလေလို့အပိသက်ဖယ်တာမဟုတ်အဲ့ဒါကိုဝိခံပနာလို့ခေါ်တယ်တမာတိနဲ့ဖယ်လိုက်မယ်ဝိပဿနာနဲ့ဖယ်တယ်ဆိုရင်တတင်ကပဟာနာနော်မာနကိုဖယ်ခြင်း မာနဆိုတာမကောင်းဘူးမာနရဲ့သဘောကပါပဲဆိုတာကို ဆင်ញင်စဉ်းစားကြည့်လိုက်လို့ရှိရင်တည်ငါအဖြစ်ပဲဆိုပျောက်သွားတယ်သူကအဲ့ဒါဝိပဿနာနဲ့ဖယ်တာအဲ့တော့တမာတိဆိုတဲ့တပဋ္ဌာန်းနဲ့ဖယ်လို့ရမယ်ဝိပဿနာနဲ့ဖယ်လို့ရမယ်ယောနိသောမနတိကာရဆိုတဲ့အခြေခံစဉ်းစားမှုနဲ့လည်းဖယ်လို့ရမယ်ရိုးရိုးစဉ်းစားမှုနဲ့ဖယ်လို့ရတယ်တမထာနဲ့ဖယ်လို့ရမယ်ဝိပဿနာနဲ့ဖယ်လို့ရမယ်နောက်ဆုံးဖယ်နည်းကတော့ဘာလို့ဆိုမနဲ့မှဖယ်ရှားလို့ရမယ် ဆိုင်ရာဆိုင်ရာမက်တွေနဲ့ဖယ်ရှားလို့ရမယ်အဲ့တော့ဆိုင်ရာဆိုင်ရာမက်ဆိုတာဘယ်ဟာရမှာတော့ဆိုဝိပဿနာတရားအထောက်အမှာပဲဝိပဿနာတရားအထုတ်လို့ရှိရင်ဝိပဿနာအဆင့်မြင့်လာတာနဲ့တပြိုင်နက်မက်ဆေ့ဆိုတာပေါ်လာတယ်ဘယ်အဖြစ်ဝိပဿနာလှေကားကပဲတက်ရမယ်ဝိပဿနာကြင်ကြံကြိုးကုပ်ပြီးတော့ဝိပဿနာလှေကားကိုပြည့်ဝအောင်တက်လိုက်တာနဲ့အဖျားရောက်သွားလို့ရှိရင် မက်ဆိုတာတွေးမှာပဲနော်သူ့လမ်းကြောင်းတိုင်းသွားရမှာဝိပဿနာလမ်းကြောင်းနဲ့သွားလိုက်လို့မက်ဆိုတာတွေးလာမယ်မက်ဆိုတာပေါ်လာမယ်အဲ့ဒီမက်နဲ့ဖယ်တာကြတော့သူကအပြိသက်ဖယ်ရှားခြင်းလို့ခေါ်တယ်ဒီနေရာမှာအထက်ကရာဆရာကဖယ်ရှားဆိုတာဘာနဲ့ဖယ်ရှားတာကိုဆိုလိုတာတော့ဆိုအနာဂါမိမက်နဲ့ဖယ်ရှားသည့်အထိဖွင့်ဆိုထားတာဖြစ်တယ်ပေါ့အနာဂါမိနဲ့ဖယ်ရှားလိုက်တယ်ဆိုလို့ရှိရင် तू က arrangement နဲ့ဖယ်ရှားတာလို့မဟုတ်ဘူးမပြည့်စုံသေးဘူးတချို့အတွေတော့အပြည့်သက်ဖယ်ပြီးသားဖြစ်တယ်ဥပမာအနာဂမိနဲ့မနဲ့ဖယ်တဲ့ဟာကဒေါသဆိုရင်ဒါအပြည့်သက်သွားပြီကာမဂုဏ်အာယုံကာမရာဂတွေဆိုတာအပြည့်သက်သွားတယ်သို့တော့တဏှာရာဂအပြည့်မသက်သေးဘူးမာနဆိုတာလည်းအပြည့်မသက်နိုင်သေးဘူးမဖယ်နိုင်သေးဘူးဥဒိစ္စတို့ဘာလို့ဆိုတာကြမ်းနေသေးတယ်ကြံတဲ့ကိရိတာတွေကြမ်းနေတယ် တော့အနာဂါနဲ့အနာဂါမိမဲ့နဲ့ဖယ်ရှားတာတောင်ကိလေသာကမကုန်သေးဘူးလို့ဆိုလိုတယ်ပေါ့အဲ့တော့ပြောမယ်ဆိုရင်ဒီစိတ်ရဲ့အညစ်အကြေးတွေကိုတချို့ကအဲသောတပတိမဲ့နဲ့ဖယ်ရမှာတချို့ကအနာဂါမိမဲ့နဲ့ဖယ်ရမှာဖယ်နိုင်တဲ့မက်က၃ခုပဲရှိတယ်တဂရဂါမိမက်ကဖယ်တာမရှိဘူးရှော့ပါအောင်လုပ်တာပဲရှိတယ်သူကရှော့ချတာပဲရှိတယ်သူကဖဲ့တာမရှိဘူးအဲ့ဒီမက်တခုကမဖဲ့ဘူး ဖယ်တာကသောတပတိမဲ့အနာဂမိမဲ့အရတ္တမဲ့အဲ့တော့အဲ့ဒါနဲ့ပြောမယ်ဆိုလို့ရှိရင်ခုနကစိတ်ရဲ့အညစ်အကြေးတွေနဲ့ပြောချကြအောင်ဝိပဿနာတရားထုတ်လို့သောတပတိမဲ့ပေါ်လာပြီဆိုလို့ရှိရင်ဘယ်စိတ်ရဲ့အညစ်အကြေးတွေကိုအပိဓာဖယ်ရှားနိုင်လို့ဆိုလို့ရှိရင်သောတပတိမဲ့နဲ့အပိဓာဖယ်ရှားနိုင်တာကမက္ခဆိုတဲ့ခြေစုကံညင်အဲသောတပတိမဲ့နဲ့ဖယ်တာ တောတပန်ဖြစ်ရင်ခြေစုကန်းတာမရှိတော့ခြေစုကန်းတဲ့စိတ်အညစ်အကြေးမရှိဘူးနောက်ပလာဒဆိုတဲ့ကိုယ့်ရဲ့ตาတဲ့လူဘိုးမထားတဲ့စိတ်အဲ့ဒီစိတ်ဒီပလာဒဆိုတဲ့တရားလည်းပဲသောတပတိမင်းနဲ့ဖယ်ရှားတယ်နောက်တစ်ခါသူတော်ဘာကြည်ပွားတာကိုမနာလိုဘူးဆိုတဲ့အိတ်တာကိုလည်းသောတပတိမင်းနဲ့ဖယ်ရှားတယ် ကိုကြီးပွားသလိုသူများမကြီးပွားစေခြင်းမူဆိုတဲ့မစ္စရိယကိုလည်းသောတပတ္တိမေတ္တာဖယ်ရှားတယ်ကိုယ့်ရဲ့အပြစ်ကိုဖုံးကွယ်ပြီးတော့အပြစ်ကင်းတယ်လို့လူထင်အောင်လုပ်ချင်တဲ့မာယာကိုလည်းပဲသောတပတ္တိမေတ္တာဖယ်ရှားတယ်ကိုမရှိတဲ့ခုံကိုအရှိလုပ်ပြီးတော့ဟန်ဆောင်ပန်းဆောင်လုပ်ချင်တဲ့တာထေးရဆိုတာကိုလည်းပဲသောတပတ္တိမေတ္တာဖယ်ရှားတယ်အဲ့တော့သောတပတ္တိမေတ္တာဖယ်ရှားနိုင်တာ6ခု အဲ့ဒါအပိဓာဖယ်ရှားခြင်းလို့မှတ်ရမယ်ဘယ်နဲ့ဖယ်ရှားသိပြီးတဲ့နောက်မှဒါတွေကိုသိမှဖယ်ရှားမယ်မက္ခပလာတာအိတ်တာမစ္စရိယမာယာတာထေယအဲ့ဒီ6ခုကိုတတပတိမနဲ့ပဲဖယ်ရှားတာဖြစ်တယ်ပေါ့အနာဂါမိမနဲ့ကြတော့ဘာတွေဖယ်ရှားတော့ဆိုဖြာပါရဆိုတဲ့ဒေါသကောဓာဆိုတဲ့အမျက်ထွက်တဲ့ဒေါသ ဥပနာဟဆိုတဲ့ရညှိုးဖွဲ့တာပမာဒဆိုတဲ့ကာမဂုဏ်အာယုန်ဒီပေါ်မှာစိတ်ကိုလွတ်ထားတာလေးခုပြပါရရေကောဒရေဥပနာဟရေပမာဒရေအဲသူဖယ်ရှားတာတွေကိုကြည့်လိုက်မယ်ဆိုလို့ရှင်တော့တရားကုန်နဲ့ပြောမယ်ဆိုရင်တော့ပြပါဒကောဒဥပနာဟဆိုတာဒေါသတွေနဲ့ပတ်သက်တယ် ပမာရဆိုတာကာမဂုဏ်အာယုန်ဒီပေါ်မှာလွတ်ထားတဲ့ဆိုလောဘနဲ့ပတ်သက်တယ်အဲ့တော့အဲ့ဒီ၄ခုကိုအနာဂါမိမဲ့နဲ့ဖယ်ရှားတယ်တဲ့အရဏမဲ့အရတမဲ့နဲ့ဖယ်ရှားတာကြတော့ဘာလို့ဆိုအဘိဓဝိသမလောဘအဲ့ဒါအရတမဲ့ကျမကုန်းတယ်ပေါ့တော့ကုန်းတာကိုပြောတာနော်သောတပန်နဲ့ကလည်းအဘိဓဝိသမလောဘကိုလျှော့ချတာပဲသူလည်းလျှော့ချတယ် တစိတ်တွေစိတ်သားတော့ဖယ်ရှားတယ်ကြံတယ်လောဘကြံတယ်အစိတ်ပိုင်းအစိတ်လိုက်အစိတ်လိုက်ခွာချတာငပြောတို့ကိုဟောအလိမ့်လိုက်ခွာသလိုပဲတခုချင်းခွာသွားတာသောတပန်ကြတော့ဒါရော့သွားပြီတာမန်လူတယောက်ဖြစ်တဲ့အရဟတမေနဲ့မှအဘိဇာတောမနလောဝိသမလောဘပယ်တယ်ဆိုတော့သောတပန်ကမပယ်ဘူးဆိုတာဟိုအပယ်ကြလောက်တဲ့ဟာတော့သောတပန်နဲ့ပယ်တယ်။ဟောမကုံသေးလို့သူ့ပယ်တယ်လို့မပြောတာ။ အခုပြောတာတွေကကုံအောင်ပယ်တဲ့ဟာမှာပယ်တယ်လို့ပြောတာနော်အဲ့တော့မကုံသေးသည့်အတွက်ကြောင့်အဘိဓါဝိသမလောဘကအရတ္တမနဲ့ကြမှာရှင်းထုတ်လို့ရတယ်နောက်ထမ္ပဆိုတဲ့ခထံမှုတာရမဆိုတာနှစ်ဆတက်လှုပ်ချင်မှုမာနဆိုတဲ့ကိုယ်ကိုထင်ရောက်မှု အတိမာနဆိုတာအလွန်ကဲထင်ရောက်မှုမထာဆိုတဲ့ရစ်မှုမှုအဲ့ဒီ6မျိုး အဲ့ဒါကြတော့အရဟတမေနဲ့မှအကျွင်းကြံမရှိဖယ်ရှားနိုင်တယ်သောတာပတိမေနဲ့တချို့ဖယ်တယ်သဂရအနာဂါမိမေနဲ့တချို့ဖယ်တယ်အရဟတမေကျမှကုန်တယ်လို့သူတို့ဆိုလိုတယ်အစိတ်လိုက်အစိတ်လိုက်ပေါ့ပန္တိကြီးတလုံးလုံးမစားနိုင်ဘူးလေတစိမ့်ချင်းစားတာပေါ့အဲ့ဒါလိုပဲတစိမ့်လိုက်တစိမ့်လိုက်ဖဲ့သွားတာလို့ဆိုလိုတယ်ပေါ့မက်တရတော့သူ့သူ့မက်နဲ့မှအတိအကျဖဲတာကြတော့ကုံသွားတာကြတော့ ဝိသိကိစ္စနဲ့ဒိဋ္ဌိနဲ့ဝိသိကိစ္စတတပတိမဲ့ပယ်တယ်ကုန်တယ်ဒါအကုန်ဖယ်တာပဲအဲ့လိုဆိုလို့တယ်ပေါ့နော်အဲ့တော့ဒီစိတ်ရဲ့အညစ်အကြေး16မျိုးနဲ့ပတ်သက်ပြီးတော့အခုလိုပဲမှတ်ကြရမှာဖြစ်တယ်သောတပတိမဲ့နဲ့မက္ခပလာတာအိတ်တာမစ္စရိယမာယာတာထေယဒီ6မျိုးဖယ်ပြီးတော့အနာဂါမိမဲ့နဲ့ပြဘာရာကောရာဥပနာဟပမာဒဆိုတဲ့၄မျိုးဖယ်ရှားတယ် အရဟတမနဲ့ကြတော့အဘိဇာဝိသမလောဘထံဘတာရမမာနအတိမာနဆိုတဲ့ဒီ6မျိုးဖယ်ရှားတယ်အလုံး18မျိုးသောစိတ်ရဲ့အညစ်အကြေးတွေကိုဖယ်ရှားဖို့မြတ်စွာဘုရားကဒီတုတ်တံမှာတိုက်တွန်းနှိုးဆော်တာဖြစ်ပါတယ်တရားချက်ခင်သူတော်စင်ပြိဿအပေါင်းတို့မိမိတို့တဏ္ဍမှာဖြစ်နေတဲ့စိတ်ရဲ့အညစ်အကြေးတွေကိုမိမိတို့ကိုယ်တိုင်သိရှိနားလည်အောင် ရှေးဥစွာကြိုးစားအထောက်အမှာဖြစ်တယ်။သိရှိပြီးတဲ့အခါကိုယ့်ရင်ထဲကကိုယ်စိတ်ထဲကနေပြီးတော့ထုတ်ပြဖို့ကြိုးစားရမှာ။ဘာဖြစ်လို့လဲဆိုရင် ကိုယ်မှာအဝတ်ပေးနေတယ်ဆိုဖွက်ကြတယ်လေ။ဘာနဲ့ဖွင့်ရင်ပျောက်တယ်ဆိုတာသိကြတယ်လေ။အဲ့ဒါလိုပဲကိုယ်စိတ်ထဲမှာစိတ်ရဲ့အညစ်အကြေးတွေရှိနေပြီဆိုတာကိုယ်ကဖယ်ရှားဖို့ကြိုးစားကြိုးစားအဝတ်ပေးနေတာသူများရှင်းခိုင်လို့ရတယ် ကိုစိတ်ပေးနေတာကြတော့သူများကိုရှင်းခိုင်းလို့မရဘူးကိုယ်တိုင်ပဲရှင်းရမှာကိုယ်တိုင်ပဲတန့်ရှင်းရမှာဆိုတာကိုတတိချက်ပြီးတော့ဘုရားမြတ်စွာဟောကြားတဲ့တရားဓမ္မအတိုင်းလက်တွေ့လိုက်နာကျင့်သုံးလိုက်နာနိုင်ကြပါစေကုန်သတည်း ရှိသက်ချအရှင်ဖရာဖရာတပည့်တော်တို့သည်ဓမ္မအတိညာရှာရှိမှသာလင်နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုနိုင်ပါသောကြောင့်ဓမ္မအတိညာရှာရှိစေရန်ရှိတမ်းကြလျေဓမ္မတပင် ဆင်ကျင်ပါပြုလုပ်ကြ၍အမတဒါနာဓမ္မဒါနာတရားအလှတော်ကိုပေးလူကြပါကုန်၏တရားတော်မြတ်ကိုယုတ်တိလေးမြတ်စွာမမတ်သားသာအာယုံထားလျက်နာကြားကြပါကုန်၏ တရားတော်မြတ်ကိုတတဗဝတ္ထုအဆုစုတို့ဖြင့်ပူဇော်ကြပါကုန်၏ယနေ့ယခု အထောက်ပြုလို့ကြရသောဤကောင်းမှုဤကုသိုလ်စုစုသည်နိဗ္ဗာန်ချမ်းသာ၏အကြောင်းထောက်ပံ့ဖြစ်ပါစေတည်း ဤကောင်းမှုဤအဖို့ဘာကကိုအမိအဖအဖို့ဖွာဆရာသမားမစပြီကဝတုကဝသာလူနတ်မြမတတ္တဝအများတို့အားအမြအမြဝေငှပါကုန်ဤကုသိုလ်အမြကိုစီရကြကုန်သည်ဖြစ်ပေ ကိုယ်စိတ်နှဖျားချမ်းသာကြသည် ဖြစ်ကြပါစေကုန်သတည်း Hallelujah.